2544ခုနှစ်လူတို့ဟောဟာကောဇာတိဂရိ1362ခုနှစ်ဘုရုဂိမန္တနွေလရာတိတကုလပြည့်ကျော်ကိုရနေတင်းကြံအတက်နေယနေ့ရှင်မင်းဝသာသနာရိတ်တာတို့ဓမ္မတာဝနာကုသိုလ်တို့လာရောက်စီးပူးကြတဲ့ ဓမ္မမာမကတရားလူလာကြတဲ့ယောဂီသူတော်စင်အများကိုဘုန်းကြီးဓမ္မဒါနတရားအလူပေးဝေမှာကဓမ္မပရထကထာမှာလာတဲ့ပေတကာရဒီတုဝတ္ထုဒေသနာတော်ဒီတရားတော်ဖြင့်ဘုန်းကြီးတို့ယောဂီများကိုတရားအလူပေးဝေမှာဖြစ်ပါတယ်ပေတကာရဒီတုဆိုတာ ရေကံတေရဲ့သမီးလို့ဒီလိုသိတယ်ရပါတယ်ဒီနေ့ယောဂီများနာကြားဘူးကြီးဖြစ်တဲ့ဒီပိတ္တကာရတိတုဝတ္ထုဒေသနာတော်ကိုကိုမြင်တရားအလိုပြဝေမှာဖြစ်ပါတယ်ဒီတရားတော်ကိုထပ်ပြီးတော့နာကြားလိုပါတယ်လို့လျှောက်ထားတဲ့ပုဂ္ဂိုလ်များကလျှောက်ထားတဲ့အတွက်ကြောင့်မို့ ဒီတရားတော်ကိုလည်းမဟောကြားတာဘုန်းကြီးနှစ်တော်တော်များများကြားနေပါပြီ။ကြားနေတဲ့အတွက်ကြောင့်မို့ဒီတရားတော်ကိုမနာကြားဘူးသေးတဲ့ပုဂ္ဂိုလ်နာကြားဘူးပြန်တော့လည်းပဲမိမိတို့အတန်တွင်ကြိုးွယ်မရှိတော့တဲ့အတွက်ကြောင့်ထမ်းမှန်ပြီးတော့နာကြားလူတဲ့ပုဂ္ဂိုလ်များက ။ရန်နေပြီးတော့ဟောကြားခြင်းနဲ့ပြီးပါဗျာလို့လျှောက်ထားတဲ့အတွက်ကြောင့်ကိုကြီးဒီတရားတော်ကိုထပ်မံပြီးတော့ဟောကြားခြင်းနဲ့ပြရခြင်းဖြစ်ပါတယ်။ဒီတရားတော်ကိုဘုရားရှင်ကိုတော်မြတ်ကြီးအာလာဝီပြည်မှာတရင်သုံးပြီးတော့နေစဉ်ယကန်းတယ်ရဲ့သမီးငယ်ကိုအကြောင်းပြုပြီးတော့မြတ်စွာဘုရားဟောကြားတော်မူပါတယ်။အန္တိဘုဒ္ဓတိဣမဓမ္မဒေသနာ တထာဧကလဝေစေတိယေဝိဟရတောဧကံပေတကာရတိတရံအာရဘကတိတိအန္တိဘူတောတိဣမံဓမ္မဒေသနာအန္တိဘူတောဟုသောဤတရားဒေသနာတော်ကိုတထာမြတ်စွာဘုရားရှင်ကိုရောမြတ်ကြည်သည်စေတိယေခတ်သိမ်းသောလူအပေါင်းတို့၏ပူဇော်ရာဖြစ်သော ဧကဝလိဧကဝလာဘလူတိသိသိအတော်တော်ရ၌ဝိဟရတောနေရောမူစဉ်ဝိဟရတောနေရောမူလည်းဧကံပိတကာရတိတရံတယောက်သောယကံသည်တမိငယ်ကိုအာရဘအကြောင်းပြု၍ကထေတိကောင်းစွာမသွေဟောကြားတော်မူခဲ့ပါ၏တည်း အန္တဘုတောအန္တိဘုတောဆိုတဲ့ဒေသနာတော်ကိုဘုရားရှင်ကိုရောမြတ်ကြီးယကံတဲ့ရဲ့သမီးငယ်တူကိုအကြောင်းပြုပြီးတော့ဟောကြားတော်မူတယ်။ဘုရားရှင်ကိုရောမြတ်ကြီးတာဝတိပြည်စီတော်အကြောင်းတော်မှဒီအာလာဝီပြည်သို့ဘုရားရှင်ကိုရောမြတ်ကြီးဓမ္မဒီလစာရေးခရီးကြွချီတော်မူလာတယ်။အဲဒီလိုဘုရားရှင်ကိုရောမြတ်ကြီးကြွချီတော်မူလာတဲ့အချိန်မှာ အာလာဝီမြို့သူမြို့သားတွေ အလုံးဟာဘုရားရှင်ကိုရောမြတ်ကြီးကိုဆွမ်းဖြင့်စက်က လူတန်းပြီးတော့တရားတော်ကိုနာယူကြဧကတိဝတ္တတဏိတန၌အာလာဝီဝါပိနော အာလာဝီပြည်သူပြည်သားအပေါင်းတို့သည်ဒါတရီမြတ်စွာဘုရားရှင်ကိုရောမြတ်ကြီး၌အာလာဝီအာလာဝီပြည်သူတမ္ပတိရောက်တည်ရှိသောဒါတရီတရားရှင်ကိုရောမြတ်ကြီးသည် အာလာဝီအာလာဝီပြည်သူတမ္ပတိရောက်တော်မူသည်ရှိသော မိမန်တိတဝါပိပေ၍ဒါနံအလုဒါနကိုအတာတိပေးလူကြအကုန်၏ဘုရားရှင်ကိုတော်မြတ်ကြီးကြွရောက်တော်မူလာစေခြင်းခံကာလအာနာဝီမြို့သူမြို့သားပြည်သူပြည်သားတွေဟာဘုရားရှင်နဲ့တကွာနောက်ပါသံဃာတော်များကိုပြင့်ပြီးတော့သွားများတင်ငါများပြည်စည်းလေးပါးများလူတန်းဆက်ကကြသတ္တဘုရားရှင်ကိုရောင်မြတ်ကြီးသည်ဗတ္တကိစ္စဝတ္တနေသွမ်းစာပြည်သည့်အဆုံး၌ အနုမောရဏသွမ်းအနုမောရဏကိုကထင်တိဝကထင် တော်ဟောတော်မူလျေတရားရှင်ကိုတော်မြတ်ကြီးဟာသွမ်းပုံပေးခြင်းကိစ္စပြီးစီးတဲ့အခါတဲ့အာလုံတော်သွမ်းတကားသွမ်းမအများကိုသွမ်းအနုမောရဏတရားဟောကြားတော်မူရင်ဒီတော့သွမ်းနုမောဒနာတရားဟောကြားတော့ဘယ်လိုတရားတွေဟောကြားတယ်လဲဆိုတော့အဒုဝမေဇိဝိတံ ဒူမိမရဏအာဝတ္တမယမရိတဗာမေဝမရဏပရိယောသနာမိဇိဝိတံဇိဝိတံမေဝအနိယတံမရဏနိယတံတိနေငါဤဇီဝိတံအတ္တတိအတော်မမြဲပါပြီတကားမိမိရဲ့သိခြင်းတရားကိုနှလုံးသွင်းဆင်ခြင်ပုံမြတ်စွာဘုရားရှင်ကိုရောမြတ်ကြီးဟောကြားတော်မူတယ်နေငါဤဇီဝိတံအတ္တတိအတော်မမြဲပါတကား နေငါဤမရဏတေခြင်းတိတုအောင်မြဲလာပါ၏မယံငါသည်အဝတ္တမချွတ်ဤကမံအပြင်မရိတဗမေဝတေယလတံနေငါဤဇီဝီတံအတတိမရဏပရိယောတာနံတေခြင်းသာလျင်ဆုံးရှိပါ၏ဇီဝိတမေဝအသက်တိသာလျင်အနိယတမမြဲမရဏံတေခြင်းတိနိယတမြဲလာပါ၏ ဧဝံဤသို့မရဏနှုတ်တိမရဏနှုတ်တိကမ္မထံတရားကိုဘာဝေထာပွားများအထုကြကုန်လောတရားရှင်ကိုတော်မြတ်ကြီးကဒီမရဏနှုတ်တိကမ္မထံတရားကိုဟောကြားတော်မူပြီးတော့အာလဝေမြို့သူမြို့သားပြည်သူပြည်သားများကိုဒီမရဏနှုတ်တိကမ္မထံတရားကိုအမြဲတမ်းနှလုံးသွင်းညာတဲ့ငါဤအသက်ဒီမမြဲငါဤသေးခြင်းဒီသာမြဲလာပါ၏ ငါဒီမချွတ်ဧကံအမှန်မင်းတရားလက်တံငါဤအသက်ဒီသိခြင်းသာလျင်ဆုံးရှိပါစေ၏အသက်ဒီသာလျင် မမြဲသိခြင်းသည်မြဲလာပါ၏လို့ဒီလိုအမြဲတမ်းနှလုံးသွင်းဆင်ခြင်ပြီးတော့နေကြလို့ဘုရားရှင်ကိုရောမြတ်ကြီးကမရဏနုဒ္ဒတိကမ္မထံတရားကိုဟောတော်မူတယ်ပတရားကိုဟောတော်မူပါလိမ့်မယ်။ ကဲဒီတော့ဘုန်းကြီးတို့ရှင်မင်းဝန်ဓမ္မမိသားစုများလည်းပဲအဲဒီမရဏနုဒ္ဒတိကမ္မထံတရားလေးနှလုံးသွင်းပွားများလိုက်ကြအောင်စို့ငါအသက်ဟာမထိုင်မှာတေချာတေရမည်ငါအသက်ဟာမထိုင်မှာသေချာသေးရမည် သေးခြင်းခိုင်မာခြင်းမယွင်းသေးရမည်ငါဤသေးခြင်းခိုင်မာခြင်းမယွင်းသေးရမည် ဖြမသွေပတေရပါလိမ့်မည်ငါတိမုတ်ချမသွေပတေရပါလိမ့်မည် သက်ဟာသိခြင်းသာမှန်စွာဆုံးတော်သည်ငါအသက်ဟာသိခြင်းသာမှန်စွာဆုံးတော်သည် သီတာမခိုင်မာသေချာမမြဲသည်အသက်သီတာမခိုင်မာသေချာမမြဲသည် ဏံမိယတံအမှန်မြဲတော်သည်ိတို့ရဲ့သိခြင်းတရားကတော့မြဲသလားမမြဲဘူးလား သေခြင်းတရားဟာအမြဲတမ်းမြဲနေတယ်မိမိတို့ရဲ့အသက်ကတော့ဖြင့်မြဲရဲ့လားမမြဲဘူးအဲဒီလိုမိမိရဲ့သေခြင်းတရားကိုအမြဲတမ်းအနေအားဖြင့်ငါအသက်ဟာအမြဲတမ်းသိချာသိရမယ်ငါဤသေခြင်းဒီသာလျင်အမြဲတမ်းရှိနေတယ်ငါဒီမုဋ္ဌာသိရပါလိမ့်မယ်ငါအသက်ဟာသေခြင်းဒါလျင်မှန်စွာဆုံးတော့တဲ့သတိဖြင့် မိမိရဲ့သိခြင်းတရားကိုအမြဲတမ်းအနေအားဖြင့်နှလုံးသွင်းဆင်ခြင်ဖို့အနေအားဖြင့်တရားရှင်ကိုရောင်မြတ်ကြီးကအာလာဝီမြို့သူမြို့သားပြည်သူပြည်သားများကိုဒီမရဏနှုတ်တတိကမ္မထံတရားကိုဟောကြားတော်မူရင်ဒီမရဏနှုတ်တတိကမ္မထံတရားကိုအမြဲတမ်းနှလုံးသွင်းကြလို့ဘုရားရှင်ကိုရောင်မြတ်ကြီးမိန့်ကြားတော်မူခဲ့တယ်။သို့တော်လည်းပဲအာလုံးသောအာလာဝီပြည်သူပြည်သားများဟာ မိမိတို့ရဲ့လုပ်ငန်းဆောင်တာတွေအတွေ့စီးပွားရေးအတွေ့ကြီးပွားရေးအတွေ့မိသားစုအရေးစာဝတ်နေရေးကျမ်းမာရေးနဲ့ဒီအရေးကိစ္စတွေရှုပ်ထွေးပွေလီပြီးတော့ဟောဒီတရားရှင်ကိုရောင်မြတ်ကြီးဟောကြားတော်မူတဲ့ဒီမရဏနုဒ္ဒတိကမ္မထာတရားကိုနှလုံးမသွင်းမိကြဘူးတဲ့သို့တော်လည်းပဲအဲ့ဒီတရားနာခြင်းအချိန်ကာလတုန်းက ယကန်းတဲ့ရဲ့သမီးငယ်လေး16နှစ်သမီးရွယ်သားရှိသေးတဲ့ယကန်းတဲ့ရဲ့သမီးငယ်လေးကတော့ဖြင့်ဘုရားရှင်ကိုရောမြတ်ကြီးဟောကြားတော်မူတဲ့အဲ့ဒီမရဏနုဒ္ဒတိကမ္မထံတရားကိုအမြဲတမ်းနှလုံးသွင်းတော်မူတယ်။ဧကပဏသောလတာဝတ္တုဒေတိကာပေတကာရာဒိတာဟောဗုဒ္ဓနာကတာဧသရိယမယပနာမရဏတတိ မရဏတတိပါဝေတောဝတတိတိရတိတိဝမရဏတတိမေဝအပါဝေတိသောလတာဝတုတေတိက16နှစ်အရွယ်ရှိသောဧကပဏပေတကာရတိတာတယောက်သောယကံဘေသမီးငယ်သည်ဗုဒ္ဓနာဘုရားရှင်ကိုရောမြတ်ကြီးတို့၏ကထာနာမစကားမြည်သည်က အဟောဣစိယအံ့ဩပွေရှိပါပြီစွာဘုရားရှင်ကိုရောင်မြတ်ကြီးရဲ့စကားတော်ဆိုတာအင်မတန်မှအံ့ဩပွေရှိတယ်။ဒါကြောင့်ဘုရားရှင်ကိုရောင်မြတ်ကြီးမိန့်ကြားတော်မူတဲ့ဒီမရဏနှုတ်တတိကမ္မထံတရားကိုမယငါတိမရဏတတိမရဏတတိကမ္မထံတရားကိုဘာဝေတုံပွားစေခြင်းကဝန္တတိအင့်လျော်လျောက်ပါ၏ ဣတိဤသောရတ္တိဒေဝနိညိတုကာလပါလုံးနေအခါမှာလည်းပွားများအားထုတ်နေတယ်။ညင်ချင်းကာကာလမှာတရိယာယင်ညင်ချင်းကာလမှာလည်းပွားများအားထုတ်နေတယ်။ဒါကြောင့်ရတ္တိဒေဝနိညိတုကာလပါလုံးမရဏတတိနေဝမရဏတတိကမထံတရားကိုသာလျင်ဘာဝေတိကောင်းစွာမတွေ့ပွားများတော်မူပါ၏တည်း ကရိယကံတေသမီးငယ်လေးကတော့ဘုရားရှင်ကိုရောမြတ်ကြီးဟောကြားတော်မူပြီးလို့အာလာဝီမြို့ကအာလာဝီပြည်ကနေပြီးတော့တာဝတိပြည်စေတော်အကြောင်းတော်ပြန်ကြွသွားတဲ့နောက်ပိုင်းမှာဘုရားရှင်ကိုရောမြတ်ကြီးဟောကြားတော်မူထားတဲ့ဒီမရဏနုဒ္ဒတိကမ္မထံတရားကိုအမြဲတမ်းနှလုံးသွင်းပြီးတော့နေတယ်ငါဒီမုဋ္ဌပေရမည်ချိန်ပိုင်းမှာလူတော့ပြီးလို့ နေမှသတိရရင်နေမှပွားများပြီးတော့နေတယ်ညမှသတိရရင်ညမှပွားများနေတယ်အဲဒီလိုအချိန်တိုင်းအချိန်တိုင်းအနည်းအချင်းပွားများအားထုတ်နေတာ၃နှစ်တိုင်းတိုင်းဘယ်နှစ်ပွားများနေတယ်သုံးနှစ်တိုင်းတိုင်းဒီမရဏနှုတ်တတိကမ္မထံတရားကိုအမြဲတမ်းပွားများအားထုတ်ပြီးတော်နေတယ်။အချို့သောဟောဒီတရားနာပရိသတ်တွေကအာလာဝီမြို့သူမြို့သားပြည်သူပြည်သားတွေကတော့ဖြင့် တရားနာစဉ်တုန်းကနာကြားထားပြီးမဲ့လို့လည်းပဲဘုရားရှင်ကိုရောင်မြတ်ကြီးကြွသွားတဲ့အချိန်မိမိတို့ရဲ့ဆောင်ရွက်စရာကိစ္စအဝဝတွေလူမှုရေးတွေစီးပွားရေးတွေကျန်းမာရေးတွေအိမ်အောင်ရေးတွေစသည်ဖြင့်အရေးကိစ္စမြောင်များစွာနဲ့ဘုရားရှင်ကိုရောင်မြတ်ကြီးဟောကြားတော်မူတဲ့အဲ့ဒီမရဏနုဒ္ဒရိကမ္မထံတရားကိုမေ့လျော့နေကြ၏မပွားများကြဘူး ဘယ်သူနဲ့တူတယ်လဲဆိုတော့အခုဘုန်းကြီးတို့ယောဂီများတင်းညာယောဂီများနဲ့တူတယ်လာပြီတင်းညာကြရင်လာပြီရောက်လာတင်းညာရဲ့ရောက်လာပြီဆိုနီးလာရင်ရောက်လာပြီရောက်လာပြီးတော့အရှင်ဘုရားတပည့်တော်မှတ်မိလားဆိုတာမေးသေးတယ်ကဲတင်းညာရဲ့ကလေး9ရက်လာဝင်သွားတာဘယ်လိုမှတ်မိတော့မလဲလာတာကတင်းညာရဲ့ကလေး9ရက်ဘုန်းကြီးတွေကလည်းပဲအလားတစ်ခေါက်အပြန်တစ်ခေါက်ဒါတွေ့တာ အဲဒီနောက်တွေးတာလေးကိုအရှင်ဘုရားမှတ်မိလားဗျာတပည့်တော်မမိကတင်းညာလာကလေးတင်းညာလာပြီပဲဘယ်နဲ့နေပြီးတော့ဘယ်တိုင်ကပ်ပြီးဘယ်တိုင်ညီအိတ်ငိုက်တော့မသိဘူးအဲတော့တင်းညာလုံးလေးလာပြီးတော့ဒီခါရင်9ရက်အာထုတ်အာထုတ်ပြီးပြန်သွားတာအိမ်ရောက်တော့အာထုတ်သေးလားဆိုတော့မေ့ကိုလူမှုရေးနဲ့သားရေးသမီးရေးစီးပွားရေး အိမ်တော်ရေးတွေနဲ့စပြီးတော့ပြုဝဲကိစ္စတွေပြုလို့ရင်းကနေပြီးတော့ဟောဒီမိမိတို့အာထုတ်ထားတဲ့တရားတွေမိတ်သွားအခုအာနာဝီပြည်သူပြည်သားတွေဟာလည်းပဲဒီတိုင်းနေတရားရှင်ကိုတော်မြတ်ကြီးဒီအာနာဝီပြည်ကနေပြီးတော့ဒီမရဏနုဒ္ဒတိကမ္မဋ္ဌာန်းတရားဟောကြားတော်မူပြီးပြန်ကြွတော်မူတဲ့အခါပြန်ရင်ကြတဲ့ဒီအာနာဝီပြည်သူပြည်သားတွေဟာဘုရားရှင်ကိုတော်မြတ်ကြီးဟောကြားတော်မူတဲ့ဒီမရဏနုဒ္ဒတိကမ္မဋ္ဌာန်းတရားကို နေလျော်ပြီးတော့နေကြရဲ့အဲဒီထဲမှာ16နှစ်သမီးအရွယ်သာရှိသေးတဲ့ရကန်းတင်ရဲ့သမီးငယ်လေးကတော့ပြင်တရားရှင်ကိုတော်မြတ်ကြီးဟောကြားတော်မူတဲ့တရားတော်ဟာအင်မတန်မှအံ့ဩဖွယ်ကောင်းတယ်။ဒါကြောင့်ဘုရားရှင်ကိုတော်မြတ်ကြီးဟောကြားတော်မူတဲ့ဒီမရဏနုဒ္ဒတိကမ္မထံတရားကိုငါရတေတိဝေတန်နေညင်တို့ကာလပတ်လုံးနေ့မှလည်းပွားများနေတယ်ညမှရောပါဆုံးနေတယ်။ နေ့မှတရိယာရင်နေ့မှပွားများနေတယ်ညမှတရိယာရင်ညမှပွားများနေတယ်ဘယ်လိုပွားများနေတယ်ဆိုရင်ငါသည်မုတ်ချပေးရမည်ချိန်ပိုင်းသာလိုတော့သည်ငါကျက်သေးခြင်းဒီသာလျင်မြဲ၏အသက်သည်မမြဲပါတကားလို့အဲဒီလိုဘုရားရှင်ကိုရောမြတ်ကြီးဟောကြားတော်မူတဲ့မရဏနုဒ္ဓရိ ကမ္မထံတရားဒေသနာတော်အတိုင်းနိညင်မပြပွားများအာထုတ်ပြီးတော့နေတယ်ဘလောက်ဒီအောင်ပွားများအာထုတ်တော်မူတယ်ဆိုရင်၃နှစ်တိုင်တိုင်ဘယ်နှစ်နှစ်တည်းလဲ သုံးနှစ်တိုင်းတိုင်းမမေ့မလျော့အနေအချင်းပွားများအားထုတ်နေတယ်။ဘုန်းကြီးတို့ယောဂီများလည်းပဲဒီမရဏနုဒ္ဓရိကမ္မထာတရားတွေကိုအမြဲတမ်းနှင်းညင်းတို့ကာလပတ်လုံးတတိယတိုင်းတတိယတိုင်းအနေအချင်းမပွားများသင့်နေဘူးလားဗျာ။ဘုန်းကြီးတို့ယောဂီများမှာအခုအချိန်တိုင်းအချိန်တိုင်းအနေအချင်းစက္ကန့်မိနစ်နာရီမလအနေအချင်း တဏှာဤကုံဆုံးသွားပြီဆိုရင်တဏှာဤမိမိတို့ရဲ့အသက်အရွယ်တွေဟာဥမင်းရင့်ရောပြီးတော့လာပြီ။ဥမင်းရင့်ရောလာတဲ့အတွက်ကြောင့်မို့သေတဲ့ဘက်ကိုနီးလာပြီ။တဲ့ဘက်ကိုနီးလာလေ။တဏှာဤကုံသွားရင်တဏှာဤနီးလာပြီ။တရက်ကုံသွားရင်တရက်နီးလာပြီ။ဘာနဲ့တူတယ်လဲဆိုတော့ဘုန်းကြီးတို့နာနွားတကုံကိုဆွဲသွားတဲ့နွားဟာခြေလန်းတလန်းလှမ်းလိုက်တာနဲ့တပြိုင်နက်တည်းသေမဲ့ပဲဝေသလားနီးသလားနီးပါဘူး နောက်တလန်နှမ်းသွားပြန်ပြီဆိုရင်တလန်သိမဲ့ပဲနှီးပြန်ပြီတလန်နှမ်းသွားပြန်ပြီဆိုရင်တလန်သိမဲ့ပဲနှီးသွားပြန်ပြီအဲဒီလိုနွားတကုန်းကိုဆွဲသွားတဲ့နွားဟာသိမဲ့ပဲနှီးသလိုခွန်ကြီးတို့ယောဂီများမှလည်းပဲတရေကုံသွားပြန်ပြီဆိုရင်တရေပဲဘက်ကိုနှီးလာတယ်သိမဲ့ဘက်ကိုနှီးလာတယ်တရေကုံသွားပြန်ပြီဆိုရင်တရေသိမဲ့ဘက်ကိုနှီးလာတယ်တလန်ကုံသွားရင်တလန်သိမဲ့ပဲနှီးလာတယ် တနှစ်ကုံသွားရမည်ဆိုရင်တနှစ်သိမဲ့ပဲမနည်းပြီဘူးလားဘုလားတရေကုံမြန်ငါယုတ်နံသေယံတရေနီးခဲ့ပြီတလကုံမြန်ငါယုတ်နံသေလံသေယံတလနီးခဲ့ပြီ တနှစ်ကုန်ပြန်ငါယုံနာသေရတနှစ်နီးခဲ့ပြီဆိုလိုက်ပါ လည်းတရက်ကုန်သွားရင်တရက်သိမဲ့ပဲနီးနေပြီတလကုန်သွားရမည်ဆိုရင်တလသိမဲ့ပဲနီးလာရမည်တစ်နှစ်ကုန်သွားရမည်ဆိုရင်တစ်နှစ်သိမဲ့ပဲမနီးပေဘူးလားဗျာဒါပေမဲ့မိမိတို့ဟာဒီပေခြင်းတရားမရဏနုဒ္ဓိကမ္မထံတရားကိုနှလုံးမသွင်းတော့မိမိကိုယ်ကိုသိဖို့နီးလာပြီဆိုတာမိလျော်နေကြတယ်ပစ္စည်းနဲ့ပျော်မွေတဲ့ပုဂ္ဂိုလ်ကလည်းပဲပစ္စည်းနဲ့ပျော်မွေပြီးတော့တရားကိုမေ့နေကြတယ် သားနဲ့သမီးနဲ့ပျော်မွေးနေတဲ့ပုဂ္ဂိုလ်ကလည်းပဲသားသမီးနဲ့ပျော်ပြီးတော့တရားကိုမေ့နေကြတယ်။ဘာကိုမေ့နေကြတာလဲ။ဘာကြောင့်မေ့နေတာလဲသားသမီးပစ္စည်းနဲ့ဘာဖြစ်နေလို့ပါလိမ့်မယ်။ပျော်မွေ့နေကြလို့ဆိုလိုက်ပါသားနဲ့ပျော်မွေ့ညာတလေတရားမေ့တော်သည်သမီးနဲ့ပျော်မွေ့သမီးနဲ့ ညာတလိတရားမေ့တော်သည်ပစ္စည်းနဲ့ကြောမွေညာတလိတရားမေ့တော်သည်ကဲမိမိတို့သာသမီပစ္စည်းနဲ့ကြောမွေနေတဲ့ပုဂ္ဂိုလ်ဟာဘာကိုမေ့နေကြလဲ တရားကိုမေ့နေကြတယ်ဒီမရဏနုဒ္ဓရိကမ္မတာတရားကိုနှလုံးသွင်းဖို့ရာအတွက်မေ့နေကြတယ်မိမိကိုယ်ကိုယ်အသက်ရာကျော်ရှင်းလိမ့်မယ်ထင်ပြီးတော့သာသမီပစ္စည်းတွေနဲ့ပျော်မွေ့နေကြတယ်တကယ်တမ်းသာတည်တည်ချာချာဆင်းရဲကြည့်မယ်ဆိုပါရင် မိမိနဲ့မိမိတဲ့အသက်အရွယ်ကြီးကြတဲ့ပုဂ္ဂိုလ်တွေလည်းပဲတရွေ့ရွေ့တရွေ့ရွေ့နဲ့တည်ဆုံးသွားကြတဲ့ပုဂ္ဂိုလ်တွေမရှိပေဘူးလား မိမိရဲ့အသက်အရွယ်ကြီးတဲ့ပုဂ္ဂိုလ်တွေတင်သိဆုံးကြတာလားဆိုတော့မိမိနဲ့ဓာတူရွယ်တူဖြစ်တဲ့ကြောင့်လေးပဲတငယ်ချင်းတွေသွားပေါ်လာပေါ်ကစားပေါ်ကစားပဲဖြစ်တဲ့ပြောပဲရွှင်ပဲဖြစ်တဲ့ပုဂ္ဂိုလ်တွေအချင်းချင်းတငယ်ချင်းတွေအသက်ရွယ်တူရှိကြတဲ့ပုဂ္ဂိုလ်တွေကလည်းပဲသိကြတာတွေမရှိပေဘူးလားမိမိတို့ရွယ်တူတွေတင်သိဆုံးကြတာလားဆိုတော့မိမိတို့တည်းငယ်ရွယ်ကြတဲ့ငယ်ရွယ်သူတွေဟာလည်းပဲသိဆုံးနေကြတာတွေမတွေ့ပေဘူးလားဗျာ။ ဒါပေမဲ့မိမိကိုယ်ကိုအဲ့ဒီလိုသေဆုံးတာတွေမြင်တွေ့ရပေမဲ့လို့လည်းပဲတံဝေကဉာဏ်နေမဝင်မိလို့ရှိရင်မိမိရရှိတဲ့ဘဝထဲမှာပျော်မွေ့ပြီးတော့မနေကြပြီဘူးလားအဲဒီလိုပျော်မွေ့ပြီးတော့ကာမဂုဏ်အာယုန်တွေနဲ့သာအများအားပျော်မွေ့နေမယ်ဆိုရင်နောက်တာဘဝအသစ်ဘဝအသစ်တွေထပ်ခါထပ်ခါမရပြီဘူးလားဘဝအသစ်တွေရလာပြီဆိုရင်ဟောဤအိုခြင်းဒုက္ခနာခြင်းဒုက္ခပေခြင်းဒုက္ခဆိုရယ်ဒီဆင်းရဲတွေကလွတ်နိုင်ပါမလား ကဲဘုန်းကြီးတို့ယောဂီများဆင်ញင်လိုက်ကြအောင်ပါအောင်စို့ငါနှင့်ရွယ်သူငါအောက်လူကြည်သူသေးကြများလာပြီငါနှင့်ရွယ်သူငါအောက်လူကြည်သူသေးကြများလာပြီ တို့တော့သိသွားကြတာငါတော့မသိသေးဘူးလို့စိတ်ထဲမှာထင်းနေကြတယ်။အဲလိုစိတ်ထဲမှာထင်းနေတဲ့အတွေ့အကြုံမို့လည်းပဲမိမိမှာသားနဲ့သမီးနဲ့ပြည်စည်းနဲ့ပျော်မွေ့ပြီးတော့မနေပေဘူးလားဗျာ။ဒါပေမဲ့လို့မိမိဟာတရေကုံမြန်ရင်တရေတလကုံမြန်ရင်တလတနည်းကုံမြန်ရင်တနည်းဆိုတာလို့သိမဲ့ပဲဝေးတာလားနှီးတာလား။ခဏမစဲအိုးစမြဲ ကိုလဲသေးတဲ့နီးခဲ့ပြီခဏမစဲအိုဇမြဲကိုလဲသေးတဲ့နီးခဲ့ပြီ ယောဂီများရောသိမဲ့ပဲဝေသလားနီးသလားမနေ့ကနဲ့ဒီကနေ့ပို့ပြီးတော့မနီးပေဘူးလားဒီကနေ့ဆိုတဲ့အချိန်မှာတောင်နန်းနယ်ပိုင်းကချိန်နဲ့အခုနေခင်းအချိန်နဲ့ဆိုရင်ဘယ်အချိန်ကပုံနှီးသွားလဲအေးညနေပိုင်းရောက်ပြန်ပြီဆိုပြန်တော့ဒီမဲ့ဘက်ကပိုဝေးသွားသလားနီးနီးသွားသလားနီးနီးသွားပြီအဲဒီတော့ကိုကမသေးခင်အချိန်လေးတွင်းမှာဟုတ်တယ်မလားဘုန်းကြီးတို့ယောဂီများထိုင်နေရင်မဖြစ်နိုင်နဲ့ သွားနေရင်စားနေရင်သိနိုင်တာပဲအိယာပေါ်မှာလင်းလျောင်းနေခြင်းရောမသိနိုင်ဘူးလားနောက်ဆုံးလေမြတ်စွာဘုရားကလက်ကလေးတကွေးတစ်ဆန့်အတွင်းမှာဗာဖြစ်နိုင်တယ်။ကွေးထားတဲ့လက်ကလေးမဆန့်မီဗာဖြစ်နိုင်တယ်။ဆန့်ထားတဲ့လက်ကလေးမကွေးမီရောဉာဏ်သလားနှေးသလား။ ကိုစားနေတဲ့ထမင်းလေးတလုတ်လောက်စားချိန်အတွင်းမှာရောမသိနိုင်ဘူးလားဟောဒီနှာသီးရကဝင်လေထွက်လေလေးရဲ့တချူတဆိုင်အတွင်းမှာရောမသိနိုင်ဘူးလားသူကြည့်လိုက်စမ်းပါတလုံးထမင်းစားချိန်တွင်မယွင်သိနိုင်သည်တလုံးထမင်းစားချိန်တွင် မယွင်းသိနိုင်သည်သို့အသက်တရှုတဆိုင်မူမှတ်ယူသိနိုင်သည်အသက်တရှု တကြိုက်မူမှတ်ယူသေးနိုင်သည်ဟောဒီဝင်လေလေးတရှူတစ်ချက်လေးအတွင်းမှာပဲပြုံးနေဆိုပြီးတော့ဘုန်းကြီးတို့နှလုံးသွေးရပ်ပြီးမသေးနိုင်ဘူးလားသိနိုင်တယ်သိခြင်းတရားဟာနှေးသလားမြန်သလား ဘုန်းကြီးတို့ဒီမှာလာမယ့်နှစ်ဆန်း2ရက်နေ့ပေါ့မနေ့ကနှစ်ဆန်း1ရက်လာမယ့်လူနှစ်ဆန်း2ရက်အဲ့ဒီနှစ်ဆန်း2ရက်နေ့ကိုဆွမ်းရယူထားတဲ့မိသားစုများဟာသူတို့ရဲ့တာမီကွယ်လွန်9နှစ်ပြည့်ကိုတပြီတော့ဆွမ်းဆက်ကချင်ပါလေဆိုပြီးလာမယ့်နှစ်အခုတော့နှစ်ဆန်း2ရက်3ရက်လောက်ကလာပြီးကြိုပြီးတော့နောက်ရက်နှစ်ဆန်း2ရက်နေ့ကိုယူချင်ပါလေသူကြိုတင်ပြီးယူထားပါလားအဲဒီကြိုတင်ပြီးယူထားပြီးတော့သူတို့ဘယ်မှာသွားနေလဲဆိုတော့စင်ကာပူနဲ့မြန်မာနိုင်ငံနဲ့ကူတူသွားလာနေတယ် ဘာကြောင့်သွားနေရတယ်လဲဆိုတော့အဲဒီမှာသမီးလေးဟာစင်ကာပူမှာအဲဒီမှာလုပ်ငန်းကိုင်ကလုပ်နေရင်းကနေပြီးတော့သွေးကင်ဆာဖြစ်နေတယ်။ဘာကင်ဆာဖြစ်နေလဲ။အဲဒီမှာသွေးကင်ဆာဖြစ်နေတဲ့အတွက်ကြောင့်မို့ကုသနေရတာတိမ်မောင်းရာချီပြီးတော့ကုန်တယ်။ဘလောက်ကုန်လဲ။တိမ်ရာချီပြီးတော့ကုန်တယ်။အခုယောဂဝေဒနာလေးပျောက်ကင်းပြီ။ပျောက်ကင်းပြီဆိုပြီးတော့ကဲသမီးလေးအမင်းနဲ့ပဲအတူတူလိုက်ပြီးတော့နေပါမယ်။ယောဂနဲ့ပျောက်ကင်းပြီနာယူမယ်ဆိုပြီးတော့ အဲဒီလိုသွားဖို့လာဖို့တခါတည်းလေရင်လက်မှတ်တရောဝယ်ပြီးပြီးလာဖို့ကအကျဉ်းစင်ပြီးပြီးအခုဒီမှာမောင်လေးရဲ့ငန်းနေပြီအထိတ်မှတ်ကိုလည်းပဲကိုယ်တိုင်ကိုယ်ကျဆွမ်းမြတ်ဆက်ကပ်ပြီးရေစဲသွန်းချမယ်ဆိုပြီးတော့စီစဉ်နေလိုက်တာဟောသွားဖို့လာဖို့ပြင်ဆင်ပြီးတော့အမေနဲ့ပဲအတူတူလိုက်မယ်အားလုံးလက်မှတ်တွေလည်းပဲဝယ်ချမ်းပြီးပြီးအဲ့ဒီအချိန်လေးမှာပြောဆိုနေတော့မယ်စကားပြောရင်ခေါင်းလေးတစ်ချက်ငဲ့ပြီးတော့ချက်ချင်းပဲကွယ်လွန်သွားတယ်။ကဲမြန်သလားနှေးသလား။ အဲ့ဒီမှာယူကျုံးမရငွေတွေလည်းအကုန်ကြခံပြီးသိညာချီကုန်ကြခံပြီးတော့ကုသလို့အခုပျောက်ကင်းပါပြီဆိုတဲ့အခါကျမှကိုအမိနိုင်ငံကိုကိုမိဘနဲ့အတူတူပြန်လာကိုမောင်လေးရဲ့နှစ်ပတ်လည်ထင်းအမှအနေအားဖြင့်ကိုယ်တိုင်ကိုယ်ကျဆောင်းညာစစ်ကလူတတ်မယ်ကိုယ်တိုင်ကိုယ်ကျရေစွခင်များရေစဲသုံးချပြီးတော့အမျှပြီးဝိမယ်လို့ဒီလိုရည်ရွယ်ပြီးတော့ကိုမြန်မာနိုင်ငံကိုအမိနိုင်ငံကိုပြန်လာတော့မယ်လို့ရည်ရွယ်ပြီးလက်မှတ်တွေပါတွေဝယ်ပြီးပြီး အလုံးပြင်းစင်ပြီးကမှပြန်မှုရာအစီအစဉ်လုပ်နေခြင်းမှာပဲချက်ချင်းကြီးပြုံးစားကြီးစကားပြောနေတော့ကိုယ့်ရဲ့မျက်စိအောင်မိခင်ရဲ့မျက်စိအောင်မှာပဲချက်ချင်းစကားပြောနေရင်ကောင်းလေးငဲ့ကနေဖြစ်ပြီးတော့ကွယ်လွန်သွားတာနေသလားမြန်သလားဗျာဒါကြောင့်တရှုတဆိုင်အတွင်းမှာသိခြင်းတရားဟာမသိနိုင်နေဘူးလားဒါကြောင့်ဘုန်းကြီးတို့ယောဂီများကိုကိုကိုငါမသိနိုင်သေးပါဘူးလို့ဒီလိုစိတ်ထဲမှာမှတ်မထားနဲ့ ထိုင်နေရင်သိနိုင်တယ်၊သွားနေရင်သိနိုင်တယ်၊စားနေရင်သိနိုင်တယ်၊အိပ်ရင်သိနိုင်တယ်။အချိန်မရွေးပါဖြစ်နိုင်လေ။ဒီတော့မသေးခင်အချိန်လေးတွင်မှမိမိတို့ရဲ့သွားရာလမ်းစဉ်ကိုကြိုတင်ပြီးတော့မပြင်သင့်ပေဘူးလား။မိမိတို့ရဲ့သွားရမယ်လမ်းခရီးမှာချမ်းချမ်းသာသာသွားခြင်းသလားဆင်းဆင်းရဲရဲသွားခြင်းသလားဥပမာအဖြစ်ဒီကနေပြည်တော်ပြည်တော်ယောဂီများမန္တလေးကိုဖြစ်စေအဖြစ်မြန်မာနိုင်ငံကိုဖြစ်စေဘုရားဘူးလှည့်မယ်။ အဲ့ဒီတရားဘူးလဲလဲဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာလမ်းခရီးမှာစားဖို့တော့ဘုအနေအချင်းနေဖို့ထိုင်ဖို့အနေအချင်းချမ်းချမ်းသာသာစားတော့သုံးဆွဲသွားဖို့ရဝတ္ထုချင်းဝင်အပြည့်အစုံပါသွားဖို့ရမလိုပေဘူးလားအဲ့လိုကြိုတင်ပြီးတော့ပြင်းစင်းပြီးတော့စားပွဲတော့ပွဲတွေဟိုရောက်တဲ့အခါကျတော့လေဟိုကမိတ်ဆွေကြီးကလာတွေ့လို့ကြိုးစိုးလို့အဲ့လိုနဲ့ကြိုတင်ပြင်းစင်းထားမယ်ဆိုပါရင်သွားရမယ်လမ်းခရီးဟာအလုံးပြည့်စုံနေတဲ့အတွက်အချမ်းသာပေဘူးလား ဘာမှမပါဘဲနေတာသွားရမင်းဆိုပါရင်အဲ့ဒီလမ်းခရီးဟာရေတောက်ခြင်းလို့မှရေတောက်စရာငွေမပါဝတ္ထုမပါမုံနေစားခြင်းလို့မှစားတောက်စရာရိတ်ခါမပါဘဲနဲ့နေမင်းဆိုပါရင်သူ့ရဲ့ခရီးလမ်းခရီးစဉ်ဟာချမ်းသာမလားဆင်းရဲမလားကဲဒီတော့ဘုန်းကြီးတို့ယောဂီများဟာတန်တရာခရီးကြီးကိုတွားရမှာဘလောက်အချိန်ကြာကြာတွားရမယ်ဆိုတာကိုကိုကိုတတ်မှတ်လို့ရပါမလား သန္တရာခရီးကြီးကအင်မတန်မှရှည်တယ်ဒီလိုခရီးရှည်တဲ့အခါကလာကြတော့ခရီးဝေးတယ်ဆိုရင်ရိခါတွေကလည်းနည်းနည်းယူသွားရမှလားများများလားအဲတော့ရိခါတွေများများယူသွားမှသာလျှင်ဒီသန္တရာခရီးမှာချမ်းသာမယ်သင်ကျိုးတင်ပြင်းတဲ့ဤ ဆင်းရဲသွားရလမ်းခရီးစဉ်မှာချမ်းသာအောင်ဘုန်းကြီးတို့ဒီမှာဒါနဆိုတဲ့ရိက္ခာတို့များများပါဖို့မလိုပေဘူးလားဗျာရောက်လင်ရာဖြစ်လင်ရာဘဝတာခါမှာကျမ်းမာရေးကောင်းပြီးတော့အသက်ရှိဖို့သီလဆိုတဲ့ရိက္ခာတို့ရောပါဖို့မလိုပေဘူးလားဘဝဆင်းရဲငြိမ်းမှုအတွက်ဘာဝနာဆိုတဲ့ရိက္ခာတို့တွေပါဖို့မလိုပေဘူးလား အဲလိုရိခါရုတ်တိပါဖို့အတွက်ခွန်ကြီးတို့ယောဂီများတန္တရာခရီးသွားကြတဲ့ပုဂ္ဂိုလ်တွေဟာကြိုတင်ပြီးတော့အဲဒီရိခါရုတ်တိနာခရီးစဉ်လေးအတွက်ပြင်ဆင်ထားဖို့ရမလိုပေဘူးလားဗျာအဲလိုကြိုတင်ပြီးတော့ဒါနာကောင်းမှုဆိုတဲ့ရိခါရုတ်တိပြင်ဆင်ထားမယ်ဆိုပါရင်မိမိရဲ့သွားရမယ်ဘဝခရီးဟာမချမ်းသာနိုင်ပေဘူးလားဗျာချမ်းသာနိုင်တယ် ဒါကြောင့်ဒီမရဏနုတ္တိကမ္မထံတရားကိုအမြဲတမ်းအနေအားဖြင့်နှလုံးတွင် ပွားများနေတဲ့ပုဂ္ဂိုလ်ဟာမိမိကိုယ်ကိုသိရမှမသိပေဘူးလားအချိန်မရွေးသိနိုင်တဲ့ဆိုတာကိုမိမိသိနေတယ်။သွားရင်သိနိုင်တယ်၊ရရင်သိနိုင်တယ်၊ထိုင်ရင်သိနိုင်တယ်၊စားရင်သိနိုင်တယ်။အခုလိုတရားဟောနေရင်တရားနာနေရင်ရောဘာဖြစ်နိုင်လဲ။အသက်တရှူတက်ဆိုင်အတွင်းတကလေးအတွင်းမှာရောမသိနိုင်နေဘူးလား။ အဲ့လိုသိနိုင်တယ်ဆိုတာကိုဒီမရဏနုဒ္ဓရိကမ္မထံတရားကိုဟော၏ယကန်းတဲ့ရသမိငယ်လေးဟာပွားများပြီးတော့နေတယ်၃နှစ်တိုင်တိုင်ဘယ်နှစ်ပါလိမ့်မလဲအဲ့ဒီအချိန်ကကာလမှာဘုရားရှင်ကိုရောမြတ်ကြီးဒေတဝံကျောင်းတော်ကနေပြီးတော့ရွှေညံတော်နဲ့တည်တော်မူတယ်ဒါကြောင့်ဒီယကန်းတဲ့ရဲ့သမီးငယ်လေးကိုချွေချွတ်တော်မူလို့တဲ့အတွက်ကြောင့်မို့ဘုရားရှင်ကိုတော်မြတ်ကြီးဟာနောက်ပါတတိတန်ဃာ900နဲ့ဒုတိယအကြိမ်အာလဝီမြို့ကိုကြွချီတော်မူလာတယ် အဲဒီလိုအာနာဝီမြို့ကိုကြွားကြည့်တော်မူလာတဲ့ဆိုတဲ့တရင်စကားကိုလည်းပဲဒီယကန်းတဲ့ရဲ့သမီးငယ်လေးကြားတယ်။အဲလိုယကန်းတဲ့ရဲ့သမီးငယ်လေးကြားပြီးမဲ့လို့လည်းပဲမိမိဟာတနေ့လုံးမှတနေ့စားဆိုတော့ဘုရားရှင်ကိုရောမြတ်ကြီးကိုချက်ချင်းသွားပြီးတော့မကြိုးစိုးနိုင်မဖူးမြော်နိုင်ဘူး။နန်းနဲ့အာယုံကျင်လို့လင်းတဲ့ချိန်ခါကာလကြမှာဘုရားရှင်ကိုရောမြတ်ကြီးကိုသွားပြီးတော့ဖူးမြော်မယ်ပေါ့။ သို့တော့နာနဲ့အာယုချင်းလိုလင်းနေခြင်းကကလာကြတော့ဖခင်ဖြစ်တဲ့ပုဂ္ဂိုလ်ကသမီးဖြစ်တဲ့ပုဂ္ဂိုလ်ကိုစစ်သမီးရေအပင်ရကံယုံကိုသွားနေတယ်ဒီနေ့သူတော်အားရဲ့အဝတ်အထည်ဖြစ်တဲ့အထည်တွေကိုရိုက်ပြီးတော့နေရတာတထွားတမိုက်လောက်ပဲကျန်တော့တယ်အဲ့ဒီတထွားတမိုက်ကလေးကိုပြီးမှသာလျင်နာမဖြစ်နေဒါကြောင့်သမီးရင်းနှန်းနဲ့စိုးစိုးလေးရပောက်ရောက်ပြီးတော့ ရဲဘောက်တွေယူလာပြီးတော့ငါဓမ္မဖိဓမ္မလာပြီးတော့ပို့လေဆိုပြီးတော့အဲ့ဒီမှာသမီးလေးကိုစိုးစိုးမှားထားခဲ့မှားပြီးတော့ဘာခင်ဖြစ်တဲ့ပုဂ္ဂိုလ်ကရေကန်းယုံကိုသွားပြီးတော့ရေကန်းရက်နေတယ်သမီးလေးကလည်းပဲဘာခင်မှားထားတဲ့အတိုင်းပဲဒီမှာဘာခင်အတွက်စားပွဲတောက်ပွဲတွေချက်ပြုတ်လို့ချက်ပြုတ်ပြီးတဲ့အချိန်ကကာလကြတော့ဘုရားရှင်ကိုတော်မြတ်ကြီးကြွရောက်ပြီးတော့သင်သုံးတော်မူတယ်ဒီလိုသတင်းစကားတွေကြားနေရတဲ့အတွက်ကြောင့်မို့ဘာဘုရားကိုလည်းပဲသွားပြီးတော့ဖူးမြော်ခြင်းနဲ့ ဘာဖျားရဲ့တရားတော်ကိုနာကြားခဲ့ရလို့နာကြားပြီးတဲ့အချိန်ကစပြီးတော့၃နှစ်တိုင်တိုင်ငါဒီမုတ်ချသေးရမည်အချိန်ပိုင်းသာလူတို့ဒီငါရဲ့သိရင်ဒီသာလျင်မြည်ဤအသက်ဒီမမြဲပါရကဒီလိုပွားများအားထုတ်ပြီးတော့လာခဲ့တာ၃နှစ်တိုင်တိုင်ရှိပြီခု၃နှစ်ပြင်းမမြတ်စွာဘုရားရှင်ကိုတော်မြတ်ကြီးကိုတစ်ချိန်ဖူးတွေ့ရတော်မယ်ဆိုတော့ဒီတရားတော်ကိုမြန်းမြန်းနိုးနိုးနဲ့ပွားများနေတဲ့ပုဂ္ဂိုလ်ဆိုတော့ဘုရားရှင်ကိုတော်မြတ်ကြီးကိုဖုံညုံလိုတဲ့သာနာတွေပြင်းပြစွာဖြင့် ရောဘုရားရှင်ကိုရောမြတ်ကြီးကို သွားပြီးတော့ပူရရင်ကောင်းမလားဖခင်ဖြစ်တဲ့ပုဂ္ဂိုလ်မှာထားတဲ့အတိုင်းရပ်ပေါက်ကိုရောက်ပြီးတော့ရပ်ပေါက်တောင်းနဲ့သမင်းချက်ယူပြီးတော့သွားပူရရင်ကောင်းမလားဒီလိုစဉ်းစားနေတဲ့အချိန်စဉ်းစားပြီးတဲ့အခါကျတော့တကယ်တော့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကတော့ဘာမှမလားလို့လည်းပြောမှမဟုတ်ဘူးဖခင်ဖြစ်တဲ့ပုဂ္ဂိုလ်ကတော့မှာထားတာကိုမလားခဲ့လို့ရှိရင်မိမိကိုရက်လိမ့်မယ်ဒီလိုဖခင်မှာထားတဲ့အတိုင်းရပ်ပေါက်ရောက်ပြီးတော့ဖခင်ထားရင်သွားဖို့ ပို့ပြီးတဲ့အချိန်ကကလကြမှာမြတ်စွာဘုရားထံမှာသွားပြီးတော့ငါတရားနာမယ်ဖူးမြော်မယ်ဆိုပြီးတော့အဲဒီမှာဆုံးဖြတ်ချက်ချပြီးရပ်ပေါက်ရောက်ရပ်ပေါက်ညာရောက်ပြီးတဲ့ချိန်ကကလအာလုထမင်းများကျက်ပြီးဆိုတဲ့ကကလကြတော့အဲဒီမှာရပ်ပေါက်တောင်းနဲ့ရပ်ပေါက်တွေထက်တမင်ကိုထက်ပြီးတမင်ကြိုင်နေယူပြီးတော့ရပ်ပေါက်တုံးကိုကဆောင်ရပ်ပေါက်တောင်းကိုကဆောင်တင်ပြီးတော့အဲဒီမှာဖခင်ရှိရာဖြစ်တဲ့ရကန်းယုံကိုလာခဲ့တယ်အဲလိုရကန်းယုံကိုလာတဲ့လမ်းတစ်ပိမှာဘုရားရှင်ကိုရောမြတ်ကြီးရဲ့ တရားမတ်တကြီးနဲ့တခါလေလမ်းရဲ့ဘေးမှာတရားမတ်တကြီးနဲ့တွေ့နေရတယ်ဒီလိုတွေ့နေရတဲ့ကာကလာကြတော့အဲဒီမှာသွားရလမ်းကနေပြီးတော့ဘုရားရှင်ကိုရောင်မြတ်ကြီးရဲ့တရားမတ်တကြီးကိုလှမ်းပြီးတော့မြှုပ်ကြည့်နေတယ်ဘုရားရှင်ကိုရောင်မြတ်ကြီးကိုလည်းသွားပြီးရင်းနေဒီမှာရဲ့ဘောက်တောင်းနဲ့ဓမင်းကြိုင်နဲ့အဲဒီမှာဘာကိတ္တကိုလည်းပဲသွားရမှာဖြစ်နေတယ်အဲဒီလိုတွေးဝေပြီးတော့အဲဒီမှာမန္တန်ရဲ့သွန်ပြားကနေရပြီးတော့နေတဲ့အချိန်ဘုရားရှင်ကိုရောင်မြတ်ကြီးကအဲဒီမှာလေ လဲတိုင်းကိုဆန်တန်းပြီးတော့အဲ့ဒီရကန်းတဲ့ရဲ့သမီးငယ်ကိုလှမ်းပြီးတော့ကြည်တော်မူတယ်။အဲလိုရကန်းတဲ့ရဲ့သမီးငယ်ကိုလှမ်းပြီးတော့ကြည်တော်မူတဲ့အခါကလာကြတော့အဲ့ဒီရကန်းတဲ့ရဲ့သမီးငယ်လေးဟာစဉ်းစားတယ်။ဘုရားရှင်ကိုတော်မြတ်ကြီးဟာငါ့ကိုလှမ်းပြီးတော့ကြည်တော်မူတယ်။ငါရဲ့လာခြင်းကိုအလိုရှိတော်မူတဲ့အတွက်ကြောင့်မို့ဒါလည်းလှမ်းကြည်တော်မူတာဖြစ်မယ်။ဒီတော့ငါ မြတ်စွာဘုရားထံကိုအရင်သွားမှဖြစ်လေဆိုပြီးတော့အဲဒီမှာရက်ထောက်တောင်းလေးကိုသင်လျော်နေရချဓမင်းကိုဓမင်းချင်းလေးကိုသင်လျော်နေရချပြီးတော့အဲဒီမှာဘုရားရှင်ကိုတော်မြတ်ကြီးရှိတော်မူရာဘုရားရှင်ကိုတော်မြတ်ကြီးရှိတော်မှာကိုရောက်ရှိပြီးတော့သွားတယ်အဲလိုဘုရားရှင်ကိုတော်မြတ်ကြီးရှိတော်မှာရောက်ရှိလို့ယိုသေးစွာရှိကိုဥစ္စာပြီးတဲ့ဆိုရင်ပဲဘုရားရှင်ကိုတော်မြတ်ကြီးကကုမာရီကေကုတောအာဂေသတိတိ ကုမာရီကေจิตတိကုတောအဘေယမအာကေသတိလာကေသနီဖျာရှင်ကိုရောမြတ်ကြီးကจิตသမီးတဲ့ဘေယကပင်လာကေသလေတဲ့အဲဒီလိုအမေးရှိတော်မူတဲ့ခကလာကြတော့အဲဒီမှာယကန်းတဲ့ရဲ့သမီးငယ်လေးကနဇာနာမိဗန္ဒီဗန္ဒီဘုံတော်နေဝန်ထွန်လင်းတော့ပါတော်မူပေသောမြတ်စွာဘုရားနဇာနာမိမသိပါဘုရားတပည့်တော်မသိပါဘုရားလို့ရှောက်လိုက်တယ် အဲလိုလျှောက်လိုက်တဲ့အခါတရားနာပရိသတ်တွေကနေပြီးတော့ကြည်စံရကန်းတဲ့ရဲ့သမီးအယူအမိုက်မှာမြတ်စွာဘုရားရှင်ကိုတော်မြတ်ကြီးကဘဲကလာခဲ့တင်ဘဲကလာခဲ့တယ်လေမင်းနေတဲ့အခါကာလမှာမိမိအိမ်ကလာခဲ့ပါတယ်ဗျာဒါကိုအိမ်ကလာခဲ့တာပဲဒီလိုဖြေရမှာဘာကြောင့်မသိပါဗျာလို့ဖြေရတာပါလဲဘယ်လိုအယူမိုက်ကလေးနဲ့စသည်ဖြင့်အပြစ်ပြောကြအဲ့ဒီချိန်မှာဘုရားရှင်ကိုတော်မြတ်ကြီးကအားလုံးသောပရိသတ်တွေရဲ့အတန်ကိုရက်စဲစေပြီးတော့သာဓုကောင်းချီးမှုမောသာဓုခေါ်တော်မူတယ်။ နောက်ဒုတိယအကျင့်ဤအပြင်ကတ္တကမိတ်တတိတဲ့ကုမာရိကေခြေသမီးကတ္တဘေယတောကမိတ်တတိသွားလတ္တအနိခြေသမီးအဘေယတောသွားလတ္တအနိမေးတယ်ဒီကကာလမှာလေးပဲဟိုကရကန်းတဲ့ရဲ့သမီးငယ်လေးကနာဇာနာမိဗန္တိတိဗန္တိဘုံတော်နေဝန်တွင်တောက်ပါတော်မူပေသောမြတ်စွာဘုရားနာဇာနာမိမသိပါဘုရား ဘုရားရှင်ကိုတော်မြတ်ကြီးကသင်ဘယ်ရသူသွားသွားမလို့လဲလို့မေးတဲ့ခါကျတော့လည်းမသိပါဘုရားနောက်တစ်ခါနံပါတ်3နေအဖြစ်နာဇာနာတိတိကုမာရီကေချက်တမိနာဇာနာတိတိမသိတယ်လို့နာဇာနာတိမသိတယ်လို့သင်မသိဘူးလားလို့မေးပြန်တယ်အဲ့လိုမေးတဲ့အခါကလာကြတော့ဇာနာမိတိဇာနာမိဗန္တိတိဗန္တိရှင်ဘုရား ဒါနာနိသိပါပြီဗျာမြတ်စွာဘုရားကမသိဘူးလားလို့မေးပြန်သူကသိတယ်လို့ဖြေလိုက်ပြန်ပရိသတ်တွေကတခါနဲ့စူးစူးညံ့ညံ့နဲ့ဝေဘာညပြောကြပေါ့နောက်တခါဘုရားရှင်ကိုရောမြတ်ကြီးကဇာနာတိတိကုမာရီကေဖြစ်သမီးဇာနာတိတိကလောဒီလိုမေးလိုက်တဲ့အခါကလာကြတော့နဇာနာမိဗန္တိတိတဲ့ဗန္တိရှင်မြတ်ဘုရားနဇာနာမိမသိပါဗျာဣတိဣတုနန္တောတတော်သမီးငယ်ကို သတ္တဗျာရှင် ကိုရောမြတ်ကြီးသည်စတ္တရောပင်ကြီးလေးပါးသောပြဒနာတို့ကို ပုတ်သိမေးမြန်းတော်မူလေ၏ဘုရားရှင်ကိုရောမြတ်ကြီးကချက်သမီးတဲ့သင်ဘယ်ရမှလာတယ်လဲလို့မေးတယ်အဲလိုမိရေကမှလည်းပဲနတ်ဇာနာမိဗန္တိတပိတော်မသိပါဖေယရှင်သမီးအဘေယသို့သွားလက်တမိလိုမိရေကမှလည်းပဲနတ်ဇာနာမိဗန္တိတပိတော်မသိပါဖေယဇာနာတိတိကုမာရီတေရှင်သမီး ဇာနာမိသိသလားလို့ဒီလိုမေးခါကြတော့လည်းပဲနဇာနာမိဗန္တိဇာနာဇာနာမိဗန္တိတဲ့နဇာနာတိတိကုမာရိကေစေတမိနဇာနာတိမတိသလောလို့မေးခါကြတော့ဇာနာမိဗန္တိတပိတော်သိပါသည်ဘုရားလို့ဖြေတယ်ဘုရားရှင် ကိုရောမြတ်ကြီးကဇာနာတိတိကုမာရိကေကုမာရိကေစေတမိဇာနာတိတိသလောလို့မေးခါကြတော့နဇာနာမိဗန္တိတပိတော်မတိပါဘုရားလို့ဖြေတယ် အဲ့ဒီအခါမှာပရိသတ်တွေကနေပြီးတော့အဲ့ဒီရကန်းတဲ့ရဲ့သမီးငယ်လေးကိုတခါလေအပြစ်တင်ပြီးတော့ဝိုင်းပြီးတော့ပြောကြဆိုကြပေါ့လေစကားတွေဒီလောက်လောကသုံးပါးရဲ့ကိုယ်ဝင်ရာဖြစ်တော်မူတဲ့မြတ်စွာဘုရားရှင်ကိုတော်မြတ်ကြီးကိုပြောင်းစရာနောက်စရာမဟုတ်ဘဲနဲ့မှန်မှန်ကန်ကန်အနေအားဖြင့်စကားတွေမပြောဘူးဆိုပြီးတော့ဝေဘာညပြစ်တင်ကြတယ်အဲ့လိုပြစ်တင်နေတဲ့စကားတန်တွေကိုဘုရားရှင်ကိုတော်မြတ်ကြီးကရက်စဲစေပြီးတော့အဲ့ဒီမှာ ခေတမီတဲ့သင်ဘေရကလာသည်လို့ငါဘုရားမေးအပ်သည်ရှိတော်မသိပါဘုရားဟုအဘဲကြောင့်လျှောက်ထားပြောဆိုပြီးသည်။အဲဒီမှာဘုရားရှင်ကိုရောင်မြတ်ကြီးကဖြည့်ရှင်းပြီးတော့မေးဒီလိုမေးတဲ့အခါကလာကြတော့မှအဲဒီမှာယကန်းတဲ့ယသမီးငယ်လေးကမှန်လာပါမြတ်စွာဘုရားတဲ့တကြီးတော့အိမ်ကလာတယ်ဆိုတာမြတ်စွာဘုရားသိတော်မူပါလေဘုရား။ဒါပေမဲ့လို့ဘုရားရှင်ကိုရောင်မြတ်ကြီးသိလို့တော်မူတာကသင်ဟာဘယ်သို့သောဘဝမှ လာရောက်၍ဤဘဝမှာဖြစ်တယ်လေဒီလိုမင်းလိုရင်ဖြစ်တဲ့အတွက်ကြောင့်မို့တပည့်တော်မသိပါဘုရားလို့လျှောက်ထားခြင်းဖြစ်ပါတယ်ဘုရားအဲလိုလျှောက်ထားလိုက်တဲ့အခါကျတော့မှဘုရားရှင်ကိုရောင်မြတ်ကြီးကကောင်းချီးနှုမောတာရုခေါ်တော်မူတယ်ဘုရားရှင်ကိုရောင်မြတ်ကြီးမင်းလိုရင်ကဒါပဲလေသင်ဘယ်ရကလာခဲ့တယ်လဲဆိုတာကသူအိမ်ကလာခဲ့တယ်ဆိုတာသိနေပြီးသားပဲဒါပေမဲ့လို့သင်ဘယ်သူသောဘဝကလာခဲ့တာလဲဆက်စွာဘုရားမေးတာ ကဲမိမိဟာဘယ်ဘဝကလာခဲ့တယ်ဆိုတာဘုန်းကြီးတို့ယောဂီများရောသိရလားဗျာဘယ်လိုမှမှန်မှန်ကန်ကန်မသိနိုင်ဘူးဒါကြောင့်မို့ဒီမှာရကံတည်းရဲ့တမိငယ်လေးဟာမိမိဘယ်ဘဝကလာခဲ့ရတယ်ဆိုတာမသိတဲ့အတွက်ကြောင့်မို့မသိပါဘုရားလို့ပြောထားခြင်းဟာမှန်သလားမှားသလားဗျာအမတန်ကိုမှန်နေနောက်တကဘုရားရှင်ကိုရောမြတ်ကြီးကချက်သမီးတဲ့ သင်ဘေယဘေယကလာခဲ့တဲ့ဤသင်ဘေယတို့သွားမလို့လေလို့ဘုရားရှင်ကိုတော်မြတ်ကြီးမေးပြန်တယ်အဲ့လိုငါဘုရားမေးတဲ့ခါကာလကြတော့သင်ဟာမသိပါဘုရားလို့လျှောက်ထားတယ်ဘယ်လိုကြောင်းကြောင်းလဲလို့ဒီလိုမေးပြန်တော့မှန်လားပါမြတ်စွာဘုရားတဲ့တတိတော်ရကန်းယုံကိုသွားမယ်ဆိုတာမြတ်စွာဘုရားရှင်ကိုတော်မြတ်ကြီးသိတော်မူပါတယ်ဆရာတဲ့ဒါပေမဲ့လို့အဲ့ဒီလိုမြတ်စွာဘုရားရှင်ကိုတော်မြတ်ကြီးမေးလို့တာမဟုတ်တဲ့အတွက်တတိတော်ဟာဒီဘဝကနေစုတေသေးလွန်သိရှိတော် ဘယ်သို့သောဘဝသို့ရောက်မယ်ဆိုတာဖြစ်မယ်ဆိုတာတပည့်တော်မသိပါဗျာအဲလိုမသိနိုင်တဲ့အတွက်ကြောင့်မို့တပည့်တော်မသိပါဗျာလို့လျှောက်ထားခြင်းဖြစ်ပါရင်လို့လျှောက်ထားတဲ့အခါကလည်းကြတော့ဘုရားရှင်ကိုတော်မြတ်ကြီးကကောင်းကြီးမှုမောတာတို့ခေါ်တော်မူပြန်လေဒုတိယရှင်အဲဒီကမှလည်းစဉ်းစားကြည့်ပေါ်လေမိမိတို့ဟာဒီဘဝကနေပြီးတော့နောက်ဘယ်ဘဝကိုရောက်မယ်ဆိုတာကြိုတင်ပြီးတော့ရောသိနိုင်ရလားဗျာမသိနိုင်ဘူးဒါကြောင့်မို့ရကန်းတည်းရဲ့သမီးငယ်လေးကဟောဒီဘဝကနေသုတိကွယ်လွန်သွားရင် မိမိဘယ်ဘဝရောက်နေဆိုတာမသိတဲ့အတွက်ကြောင့်မို့မသိပါဗျာလို့ဖြေဆိုခြင်းအရောမှန်သလားမှားသလားဗျာနောက်တခါဘုရားရှင်ကိုရောမြတ်ကြီးကနဇာနာတိတိကုမာရီကေจิตသမီးနဇာနာတိတိမတိတလောသင်မတိဘူးလားလို့မေးလိုက်တယ်အဲ့လို မေးလိုက်တဲ့အခါကဏ္ဍကြတော့အဲ့ဒီမှာရကန်းတဲ့ရဲ့သမီးငယ်လေးကဘာလျှောက်လဲဇာနာမိဗန္ဒီတိပါတယ်ဗျာတဲ့ဘယ်လိုလျှောက်လိုက်လဲ သိပါရဲ့တရားဆိုတာဘာကိုသိတာလဲဆိုတော့ဧကံမုတ်ချအာဖြင့်ဘဝခန္ဓာရလာပြီဆိုရင်သိရမယ်ဆိုတာမသိသေးဘူးလားအခုဘုန်းကြီးတို့ယောဂီများရောဘုန်းကြီးများရောအခုဘဝရလာပြီလေဇာတိရလာတာနဲ့တပြိုင်တည်းတည်းဘုန်းကြီးတို့ယောဂီများမရဏဘာဖြစ်ရမလဲတရားမှာကြီးတယ်ပဲအဲ့တော့ဖြစ်လာတဲ့ဘဝရလာတဲ့ပုဂ္ဂိုလ်တိုင်းတရားမှာကိုတော့အမှန်မသိပေဘူးလားညာ။ ဒါကြောင့်မို့အဲ့လိုသိရမှာကိုသိတဲ့အတွက်ကြောင့်ကိုတပည့်တော်သိပါသည်တရားလို့ဖြေကြားခြင်းဖြစ်ပါတယ်တရားလို့လျှောက်တာတော့ဘုရားရှင်ကိုတော်မြတ်ကြီးသာဓုခေါ်တော်မူရင်နောက်တစ်ခါနံပါတ်လေးအနေအားဖြင့်ဇာနာတိကုမာရီကေချစ်သမီးဇာနာတိတိတလောလို့မိတဲ့အခါကလည်းကြတော့အဲ့ဒီမှာယကန်းတရေသမီးငယ်လေးကနာဇာနာမိဗန္တိတပည့်တော်မသိပါဗျာလို့လျှောက်ထားတယ်။ အဲ့ဒါဘာကြောင့်ကြောက်တာလဲလို့ဘုရားရှင်ကိုရောင်မြတ်ကြီးနင်းနေတော်မူတဲ့ကာကလကြတော့မှန်လားပါဗျာတတိတော်ဧကမုဋ္ဌအာဖြင့်သိရမြဲဖြစ်ကိုတော့သိပါတယ်ဗျာသို့တော်တဲ့သို့တော်ရင်သိမိကိုသိတော်လည်းပဲတတိတော်မှအားနေအခါမှာသိမင်းညာခါမှာသိမယ်နတ်နေခါမှာသိမယ်ဘယ်လိုယောဂဘယ်လိုဝေဒနာနဲ့သိမယ်ဆိုတာမသိနိုင်တဲ့အတွက်ကြောင့်မို့တတိတော်မသိပါဗျာလို့လျှောက်ထားခြင်းဖြစ်ပါတယ်ဗျာလို့ လျှောက်ထားတဲ့အခါကျတော့ဘုရားရှင်ကိုတော်မြတ်ကြီးဟာကောင်းချီးမှုမောတာတုခေါ်တော်မူ၏ပြီးတော့ယောဂီများရောတရားမှသိပေမဲ့ဘယ်လိုယောဂဘယ်လိုဝေဒနာဘယ်လိုအနာနဲ့ဘယ်နေရာဘယ်ဌာနမှာသိမယ်ဆိုတာသိရလားဗျာမသိနိုင်ဘူးမသိနိုင်ခြင်းရဲ့အကြောင်းတရား၅ပါးရှိတယ်ဘယ်နှပါးရှိလဲဇိဝိတံပြာတိကာလောဇာဒေဟနိခေပနံဂတိ ပင်စေတေဇီဝလောကသမိန်အနိမိတ်တာနနာယရေမိမိအသက်ဘယ်လောက်ရှိရှိနေရမယ်ဆိုတာသိနိုင်ရလားမိမိတို့အခုအသက်တွေဘုန်းကြီးတို့အသက်မှာဆိုရင်90ကျော်ပြီ90ကျော်ပြီးတော့ဘယ်လောက်အသက်ရှိရှိနောက်ထပ်ရှိရှိနေရအောင်မယ်ဆိုတာ မသိနိုင်ဘူးသိနိုင်ပါမလားဗျာနောက်တစ်ခါဘယ်လိုအနာဘယ်လိုယောဂဘယ်လိုဝေဒနာနဲ့သိရမယ်ဆိုတာရောသိနိုင်ရလား နောက်တကဘယ်အချိန်ဘယ်ခါကာလမှာသိနေဆိုတာရောသိနိုင်ရဲ့လားနောက်တကဘယ်ရဘယ်ဌာနဘယ်သုတ်တံဘယ်တင်းကြိုင်မှာမြုပ်နှံရမယ်ဆိုတာရောသိနိုင်ရဲ့လားနောက်မိမိသိပြီးတဲ့နောက်မှာဘယ်လိုခတိမျိုးရောက်မယ်ဘယ်လိုဘဝမျိုးရမယ်ဆိုတာရောသိနိုင်ရဲ့လားအဲလိုမသိနိုင်တဲ့အတွက်ကြောင့်သိရမှာကိုတော့သိတယ်ဒါပေမဲ့ဘယ်ချိန်ဘယ်ခါဘယ်နေ့ဘယ်ခါဘယ်လိုအရွယ်ဘယ်လိုယောဂဝေဒနာနဲ့ သိရမယ်ဆိုတာကိုမသိတဲ့အတွက်ကြောင့်မို့တပည့်တော်မသိပါဘုရားလို့ပြောထားခြင်းဖြစ်တယ်။အဲဒီမှာဒီယကန်းတဲ့ရဲ့သမီးငယ်လေးကမသိတာကိုသုံးပါသိတာတစ်ပါခွဲပြီးတော့ရှောက်တယ်။ဟုတ်တယ်မဟုတ်လား။ဒါလေးကိုဘုန်းကြီးတို့ယောဂီများပို့ပြီးတော့နားရှင်းသွားအောင်မှတ်တမ်းလေးပြင်လိုက်ကြအောင်စို့။ဘေဘဝကလာခဲ့ရမုတ်ချပေမတိ ဘေဘဝကလာခေယမုတ်ချဘေမတိသူမိမိဘယ်ဘဝကလာခဲ့တယ်ဆိုတာသိနိုင်ရလား။ကဲနောက်တခါဒီဘဝကတည်ပြန်တော့ရောဘယ်ဘဝရောက်မဲသိသေးရလား။ သူတေယဗျံကဘေဘဝလာယဘေမတိတေယဗျံကဘေဘဝလာယဘေမတိ ရပြန်တော့လည်းပဲဘယ်ဘဝမှာလာရောက်ရမယ်ဆိုတာသိနိုင်ရလားဗျာကဲဒါပေမဲ့လို့မိမိတို့ဘဝရလာရင်သိရမယ်ဆိုတာတော့တူတူငါငါမသိပေဘူးလားသူသိရမည်မှမလွဲပါသူငါတိုင်းပင်သည်သိရမည်မှမလွဲပါ သူငါတိုင်းပင်သည်ယတရားမှာတော့သိပြီဘယ်နှစ်ပင်ရဲ့ဘယ်ချိန်ဘယ်ကဘယ်ဝေဒနာဘယ်ယောဂနဲ့သိမယ်ဆိုတာတော့သိရလား အမလေးအချို့ပုဂ္ဂိုလ်များကပြောနေအမလေးသူ့မှာနှလုံးယောဂရှိတယ်။ तू ကတော့ဒါနဲ့ပဲသွားမှထင်ပါရဲ့။အမလေးတဲမလေးတယောက်နဲ့တယောက်တွေ့ကြတဲ့အခါမြဲအဲ့ကံစကားပြောရင်ဒါအမလေးကျမတော့ဒီယောဂနဲ့ပဲသွားမှထင်ပါရဲ့။ဒါပေမဲ့တကယ်တမ်းတော့ဒီနှလုံးယောဂကြီးနဲ့သိမယ်လို့ထင်ပေမဲ့လို့နှလုံးယောဂနဲ့မသိဘဲနဲ့ဒီကံนี้မှလေချသေးသွားရော။ကိုယ်ကထင်နေတာကဒီတိုင်းသိတော့ဒီတိုင်း တချို့ပုဂ္ဂိုလ်များလေဖြတ်နေလိုက်တာလေလာနေနှစ်နဲ့ချီပြီးတော့ကုနေရတယ်ဟုတ်တယ်မလားအမလီဒီပုဂ္ဂိုလ်ကတော့ဒီတောင်မှမကြော်ပါဘူးဒီလေကြယောဂနဲ့ဒီယောဂနဲ့သိမှာပါဟောတကယ်သိတဲ့အခါကျတော့စမ်းစစ်ကြည့်တာဟောပြနှလုံးယောဂနဲ့သိသွားတယ်ဟုတ်ကလားအဲ့တော့ तू ဟာဘယ်ယောဂနဲ့ကိုယ့်ကိုယ်ကိုဘယ်ယောဂဘယ်နာနဲ့သိမယ်ဆိုတာသိရလားသူတေရမြီမှာတေရမြီမှာနိယတာနိယ မှန်စွာပင်မသိသေရမည်မှာနိယတမှန်စွာပင်မသိ မတိသုံးပါးတိတပါတရားရအောင်ကြည်မတိသုံးပါးတိတပါတရားရအောင်ကြည် ကြည့်ကြဗျာမသိသုံးပါသိတပါမသိတာကဘုန်းကြီးတို့ဘယ်ဘဝကလာခဲ့တယ်ဆိုတာမသိဘူးသိပြီးတဲ့ကဘယ်ဘဝသွားရမယ်ဆိုတာမသိဘူးသိရမှာဘယ်နည်းပဲရဲ့ဘယ်လိုယောဂနဲ့သိရမယ်ဆိုတာမသိဘူးဟုတ်တယ်မလားဒါပေမဲ့သိတာတခုကတော့ဗာလဲသိရမှာသိနေတာတောင် ခုတည်းသတိမရကြဘူးနော်တခါလေပြန်ဖို့လောက်ပဲသတိရနာဟာဘယ်နေ့ဆိုပြန်မယ်ဘယ်အချိန်ပြန်မယ်မနေ့ကဟိုကဘာတွေလုပ်အောင်မှဘယ်လိုလုပ်အောင်ဒါပဲသိတယ် အဲ့တော့ကိုတရားမှကြီးဒီလောက်သိနေတာငါမသေးခင်လုတ်နဲ့လုတ်ထိုက်တာတွေလုတ်မှဖြစ်မယ်ဟုတ်တယ်မလားအဲ့တော့ကိုသေးသွားလို့ရှိရင်ကိုရှာထားတဲ့ပစ္စည်းဥစ္စာတွေယူသွားလို့ရပါမလားသင်ကျွေငွေတိုက်တာလင်းမြေစသည်တွေယူသွားလို့ရမလားကိုနောက်ကိုဘာတစ်ခုမှယူသွားလို့မရဘူးလောကကြီးမှာ ဟုတ်လားဘာပဲဖြစ်ဖြစ်ကိုလက်မှာပါတဲ့လက်စွပ်လည်းပဲဘုန်းကြီးတို့ယောဂီများချွတ်ယူထားကိုကကြောက်ပြီးမထားလဲဟိုချက်ချွတ်ယူမှာပဲ အမလီပန်ထားတဲ့လက်ကကြီးနဲ့မသာနိုင်လေကြည့်မကောင်းတော့ဖြုတ်သားမြန်မြန်ဖြုတ်တာအမလီမဖြုတ်လို့လည်းမရဘူးအမလီ तू ကတော့ဒီပစ္စည်းလေးမမောတယ်မြန်လို့တဲ့ဒါလေးထည့်ဦးမှာဘယ်အိမ်ကမှထည့်ပေးလိုက်တာမရှိပါဘူးမရှိပါဘူးကိုယ့်ကိုယ်တကယ်မြန်လို့ပါလေကျင်နာပါလေဆိုတဲ့ပုံကိုယ်တွေကလည်းပဲသိရင်အလောင်းပဲဘာမှပစ္စည်းသူ့အလောင်းပေါ်ပုံလန်းဖို့အဝတ်ထည်လေးတွေတောင်မှရှိသေးတယ်ဘယ်ဟာအစ်စ်အစ်စ်ဒါလေးပြန်ထားမှာဟောင်းလာလေးတော့နှောင်းပေးလိုက်ကိုယ်ကျန်သူယူမှာဟုတ် အဲတော့သူဘလောက်မြန်လို့မြန်လို့ကိုမြန်လို့တဲ့ပစ္စည်းတွေကိုယူသွားလို့ရမလားဒီအားလုံးဓာရီရထားခဲ့ရမှာတကယ်ယူသွားရမှာကကိုပြုထားတဲ့ကုသိုလ်ကံတရားတွေဟုတ်တယ်မလားမိမိတို့ဒီကနေ့ဘုန်းကြီးတို့ရှင်မင်းဝန်မိသားစုများဒီကနေ့မိမိတို့ပြုထားတဲ့ဒါနကုသိုလ်တွေယူသွားလို့မရဘူးလားမိမိတို့ယနေ့သတိဆောင်ထိထားတဲ့သီလကုသိုလ်တွေယူသွားလို့မရဘူးလားမိမိတို့ဝိပဿနာဘာဝနာတရားတွေပွားများထားတဲ့ဘာဝနာကုသိုလ်တွေယူသွားလို့မရဘူးလား ဒါတွေပဲယူသွားလို့ရမယ်အဲ့ဒီကုသိုလ်ကံတွေပဲကိုယ်နောက်ပါမှာတခြားမိမိပစ္စည်းဥစ္စာတွေကိုယ်နောက်ပါပါမလားကဲဆိုကြည်စမ်းပါဗျာမနေရလို့တေကြဒုက္ခကိုနောက်ကိုကဗာမြပါမှာပစ္စည်းဟူကမြူမြမပါပစ္စည်း ကိုပြုထားကံများကိုနောက်ပါမနေရလို့သေးကြသောခါကိုနောက်ကိုကဗာများပါမှာကိုနောက်ကိုကိုမြန်လို့တဲ့ပစ္စည်းတွေပါနိုင်မှာမလားမပနိုင်ဘူးပစ္စည်းဟူကမြူများမပါ ကိုပြုထားကံများကိုနောက်ပါဒီကိုပြုထားတဲ့ကုသိုလ်ကံတွေကိုနောက်မပါဘူးလားကိုပြုထားတဲ့အကုသိုလ်ကံတွေကိုနောက်မပါပေဘူးလားဒီဒါကြောင့်မို့ဘုန်းကြီးတို့ယောဂီများသိရမှာကိုသိတယ်ဆိုရင်ဒါနသီလဘာဝနာကောင်းမှုတွေနှင်းနှင်းပြုရမှာလားမြန်မြန်ပြုရမှာလားအဲဒီလိုဘုရားရှင်ကိုရောမြတ်ကြီးကမေခွန်းပု္ပ္ပာမေးလို့ အဲ့ဒီယကန်းတဲ့ရဲ့တမိငယ်လေးကအဲ့ဒီမေကွန်ပု္ပ္ပာ၄ချက်ကိုအဖြစ်၄ချက်ဖြေကြပြီးတဲ့အခါကလာကြတော့ဘုရားရှင်ကိုတော်မြတ်ကြီးဟာတာရုခေါ်တော်မူတယ်။အဲ့ဒီလိုတာရုခေါ်တော်မူပြီးတော့အာလုံးသောပရိသတ်တွေကိုတော့ပြန်ဘုရားရှင်ကိုတော်မြတ်ကြီးကအပြစ်တင်ပြီးတော့ဟောဤယကန်းတဲ့ရဲ့တမိငယ်လေးဟာဘုရားရှင်ကိုတော်မြတ်ကြီးဟောကြားတော်မူတဲ့ဒီမရဏနုဒ္ဒတိကမ္မဋ္ဌာန်းတရားတွေကိုအမြဲတမ်းပွားများအားထုတ်တော်မူတယ်။အားထုတ်တဲ့အတွက်ကြောင့်မို့ငါဘုရားမေးလို့တဲ့ အမေးစကားကိုသူကြိုတင်ပြီးတော့သိမြင်တော်မူတယ်သိမြင်ပြီးတော့နေတယ်ဒါကြောင့်ဘုရားရှင်ကိုရောမြတ်ကြီးဟာလောကကြီးမှာငှက်တွေဟာတိုက်ကွန်တွေမှာမိနေတဲ့မုတ်ဆိုးရဲ့လက်ထဲမှာမိနေတဲ့တိုက်ကွန်တွေမှာမိနေတဲ့ငှက်တငယ်လေးတွေဟာဒီပိုက်ကွန်တွေကလွတ်သွားတဲ့ငှက်ဟာအင်မတန်မှနေတယ်ပိုက်ကွန်နဲ့မိပြီးပြီဆိုရင်ပြန်လွတ်တဲ့ငှက်ဟာနေသလားမရသလားသိနေပါတယ်လွတ်သွားတဲ့ငှက်ဆိုတာတော့တော့ကိုနေတာပဲ အားလုံးမိနေတာတွေကပဲများတယ်အသိခံရတာကပဲများတယ်အဲဒီလိုပဲတဲ့ဟောဒီလောကကြီးထဲမှာလည်းပဲပညာမျက်စိအမြင်ရှိတဲ့ပုဂ္ဂိုလ်ကနေပြီးတော့ပညာမျက်စိကန်းတဲ့ပုဂ္ဂိုလ်ကြီးကမများပေဘူးလားအဲဒီဝေဒာနိပြည်သူပြည်သားတွေနဲ့ဆိုဗျာဟောခဲ့ပေမဲ့လို့လည်းပဲဒီတရားတွေကိုမကျင့်ပွားတဲ့အတွက်ကြောင့်မို့သူတို့မှာပညာမျက်စိရှိရလားပညာမျက်စိမရှိတဲ့အတွက်ကြောင့်မို့ဘုရားရှင်ကိုရောင်မြတ်ကြီးမေးလို့ရင်းအဖြေကိုသူတို့နားလည်ရလားနားမလည်ဘူးဒါကြောင့်ဘုရားရှင်ကိုရောင်မြတ်ကြီးက အန္တဘုတောယံလောကောတနုကိတဝိပါတတိသကုဏောဇာလမုတ်တော်ဝါအာပောတက္ကာယခိစတိဟွန်တော်အိုလူများအပေါင်းတို့ဘယလောကောဟောဒီလောကီဘုံနဲ့နေကြကုန်သောလူအပေါင်းသည်အန္တဘူတောပညာမျက်စိမှမရှိသဖြင့်သရိညာကွယ်အကန့်တပွဲဖြစ်၏ဣထာဤလူများအပေါင်း၌ တနုကောဥယေမမြားလာမပြောပဝင်နည်းငယ်တော်သူသည်သာလျင်ဝိပတတိတတိညာဖြင့်ရှုမြင်နိုင်ကြပါပြီကုန်၏ဇာလမုတ်တော်ဝါပိုက်ကွန်တွင်မှလွတ်မြောက်သွားသောတကူနှောင်းငှက်သည်အဘောဤဝါနေရကဲ့သို့အဘောအနည်းငယ်တော်သူသည်သာလျင်တက္ကာယလူကြီးနတ်ကြီးနိဂံစီတို့ ကိစ္စတိကောင်းစွာမသွေသွားရောက်နိုင်ပါပေတော်တည်းအဲဒီအန္တဘုဒ္ဓဆိုတဲ့ဒေသနာတော်ကိုဟောကြားတော်မူလိုက်လို့ဒီဒေသနာတော်ရဲ့အဆုံးမှာအဲဒီယကန်းတဲ့ရဲ့သမီးငယ်လေးဟာရသော်ဗျာရှင်ကိုရောမြတ်ကြီးဟောကြားတော်မူတဲ့တရားတော်ကိုနားကနာ ခန္ဓာညာစိုက်ပြီးတော့ပေါ်ပိုင်းအာယုန်နဲ့ရှုပွားအားထုတ်လို့တရားဒေသနာတော်ဆုံးနေဆိုရင်ပဲသောတပတ္တိမေညာဘုံညာဆက်ရောက်လို့သောတပန်တည်တော်မူရင်ပါတိပါလိမ့်မယ်။ဒေသနာဝတ္တနေဒေသနာတော်၏အဆုံး၌ကုမာရီကေယေကံတေယသမီးငယ်သည်သောတပတ္တိပလေသောတပတ္တိဖိုဏဤပဋိဒဟိန္တုကောင်းစွာမသွေတည်တော်မူပါပေတော်တည်း ရှိမှရသုကြ